ဘုန်းကြီးတို့ယောဂီများကိုနတ်နေခင်းရောက်တဲ့ရောက်တိုင်းအဘိဓိတုံစကားတွေဘုန်းကြီးနေစဉ်ပြောပြီးနေပါဒီထဲမှာတတိပဒံတရားအထုတ်တဲ့ပုဂ္ဂိုလ်တွေ အတွက်ရနိုင်တဲ့အကျိုးတရားတွေကိုခွန်ကြီးအနဲ့တိုင်းပြောပြနေပါဝိသုဒ္ဓိယစိတ်ငြိမ်ကြည်စင်ကြယ်ခြင်းဆိုတာလည်းပြောခဲ့ပြီတောကပရိဒေဝဆိုတာလည်းတောကပရိဒေဝတွေလုံမြောက်ခြင်းဆိုတာလည်းပြောခဲ့ပြီကိုစင်းရဲ့စိတ်စင်းရဲတွေချုပ်ငြိမ်းနိုင်တယ်ဆိုတာလည်းပြောခဲ့ပြီဒီကနေ့ညာယတအဓိကမယ ညာယတအဓိကမာယဆိုအရိယာမဲ့ညာကိုရဖို့အတွက်ဒီအရိယာမဲ့ညာဆိုတာကချက်ချင်းကြီးရတာမဟုတ်ဘူးဒီတိပ္ပံတရားတွေကိုရှုပွားအားထုတ်လို့စိတ်တည်ကြည်မှုတမာရီတွေရတယ်ဒီတတိအားတမာရီအားတွေပြည့်စုံလာတဲ့အခါကျတော့မှဝိပဿနာဉာဏ်ဉာဏ်ဖြစ်လာတာ အဲ့ဒီမှာဝိပဿနာဉာဏ်တွေဖြစ်လာတယ်ဆိုတော့နာနေယုတ်ကိုပိုင်းခြားသိတဲ့ဉာဏ်ကိုဒါပထမအဦးဆုံးဖြစ်တာကိုသူကလည်းပဲဝိသုဒ္ဓိစိတ်အငြိကြီးတွေမစင်ကြယ်ပဲနဲ့တော့ယုံနာသိတဲ့ဉာဏ်ကမပေါ်စိတ်ဓာဝိသုဒ္ဓိဖြစ်မှလည်းပဲဒိဋ္ဌိဝိသုဒ္ဓိဆိုတာဖြစ်တယ်အတိအမြင်စင်ကြယ်တာဒါကြောင့် နိဗ္ဗာန်တရားတွေကင်းပြီးတော့စိတ်တွေစင်ကြယ်နေပြီဆိုရင်သူ့ရဲ့သဘောအမှန်လေးတွေအရှုကအာယုံလေးရဲ့သဘောအမှန်လေးတွေသိတဲ့ဉာဏ်ပေါ့ဉာဏ်အမှန်ကိုသိတဲ့ဉာဏ်ရုပ်ကိုရုပ်တိုင်းသိတဲ့ဉာဏ်နာမ်ကိုနာမ်တိုင်းသိတဲ့ဉာဏ်အဲဒီဉာဏ်လေးတွေဖြစ်ဒီဉာဏ်လေးအားပြည့်လာတဲ့အခါကျတော့မှသူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောပေါ့ မတ်စရာအာယုံလေးရှိလို့မှတ်သိမှုလေးဖြစ်နေတာပဲမတ်စရာအာယုံလေးမရှိရင်မှတ်သိမှုဆိုတာမဖြစ်ဘူးမတ်သိမတ်စရာအာယုံဆိုတာအကြောင်းပဲမှတ်သိမှုဆိုလေအကျိုးပဲဒီမှာအကြောင်းနဲ့အကျိုးဖောင်းတာလေးကပေါ်လာတယ်ဖောင်းတာလေးကအကြောင်းဖောင်းတယ်လို့ရှုသိနေတာလေးကအကျိုးပိန်တာလေးကအကြောင်းပိန်တယ်လို့ရှုသိနေတာလေးကအကျိုးစသည်အကြောင်းနဲ့အကျိုးပေါ့ ထိုင်နေဆိုရင်လည်းထိုင်ကျင်တာလေးကအကြောင်းထိုင်လိုက်တာလေးကအကျိုးထားတယ်ဆိုရင်လည်းထားလိုက်တာထားကျင်တာလေးကအကြောင်းထားလိုက်တာလေးကအကျိုးသွားတယ်ဆိုရင်လည်းဒီတိုင်းပဲသွားကျင်တာကအကြောင်းသွားတာအကျိုးဒီလိုအကြောင်းတွေအကျိုးအကြောင်းတွေအကျိုးတွေဆက်ဆက်ဖြစ်နေတဲ့သဘောတွေသိတဲ့ဉာဏ်လေးပေါ်လာဒီဉာဏ်လေးနှစ်ပါးကိုပိုင်ပိုင်နိုင်နိုင်ရှင်းရှင်းလင်းလင်းသိပြီဆိုရင်ပဲသုလသောတာပန်လို့ဘုဒ္ဓတိမြတ်မှာပြောထား သောတာပန်ငယ်စားလေးပေါ့မင်းညာကပြောတာသောတာပန်အကြီးစားဒါသောတာပန်ငယ်စားလေးငယ်စားလေးကဒုတိယဘဝမှာသုဂတိဘဝရဖို့အတွက်မြဲတယ်ဂိမ့်တည်မြဲတယ်အဲ့ဒီဉာဏ်လေးအားပြည့်လာတဲ့အခါကျတော့မှဟိုဘက်က ယုတ်တရားနံတရားလေးဖြစ်ပြီးပြိုပြီးပြောက်သွားတာလေးကိုသုံးသပ်ဆင်ခြင်ပြီးတော့သိတဲ့ဉာဏ်ပေါ့ဒါတော့စိဏမယဉာဏ်ယုတ်တရားနံတရားလေးတွေဟာသူ့ဟာသူပေါ့သူ့ဟာသူပြောက်သူ့ဟာသူပေါ့သူ့ဟာသူပြောက်အဲ့ဒါလေးတွေကိုကိုယ်ကသုံးသပ်ဆင်ခြင်ပြီးတော့ဒီတရားတွေကမမြဲတာတွေ အားလုံးဟာယုတ်တရားနာတရားတွေဟာမမြဲတဲ့တရားတွေကြီးတယ်ပဲဆင်းရဲတဲ့တရားတွေကြီးတယ်ပဲစိုးမရတဲ့တရားတွေကြီးတယ်ပဲလို့ဆင်ခြင်တာအဲ့ဒီဆင်ခြင်တဲ့ဉာဏ်ပေါ့ဒီဉာဏ်အားပြည့်လာတဲ့အခါအဲ့ဒီဆင်ခြင်တဲ့ဉာဏ်ဒါကိုသမတနာဉာဏ်လို့လည်းခေါ်ပါတယ်ဒီဉာဏ်ထဲမှာဆိုရင်ယောဂီဟာကြာနေတတ်ပါရှေ့ကိုမတိုးတက်ပဲဉာဏ်နဲ့ကြာနေတတ်ပါဒီဉာဏ်မှာဘာကြောင့်လဲဆိုတော့ အာယုန်တွေအမျိုးမျိုးထင်တတ်လို့ကြားအာယုန်တွေအမျိုးမျိုးပေါ်နေတော့ဒီအာယုန်တွေကိုပဲသဘောကျနေတဲ့နေတော့အဲဒီမှာရှေ့ကမတိုးတက်တော့ဘူးဒီညမှာလည်းပဲမှတ်လို့အားတော်တော်လေးအဆင်ပြေလာအဲဒီကအားပြေလာတဲ့အခါကျတော့မှတကယ်ဘာဝနာမရဉာဏ်နဲ့ရုပ်တရားလေးတွေ ယုံနာတရားလေးတွေပေါ်မှာထင်ရှားတဲ့အာယုံကိုရှုနေတဲ့အခါမှာရှုတိုင်းရှုတိုင်းယုတ်တရားလေးကလည်းပေါ်ပြီးပြောက်နာမ်ဆိုတဲ့မသိစိတ်လေးကလည်းပဲတည်ပြီးပြောက်ဘဝအာယုံလေးကလည်းပေါ်ပြီးပြောက်တရားမသိစိတ်လေးကလည်းတည်ပြီးပြောက်ထင်ရှားအောင်ပြောရရင်ဘဝဖောင်းတာလေးကလည်းဖောင်းပြီးပြည့်မသိနေတဲ့မသိစိတ်လေးကလည်းတည်ပြီးပြည့်ပိန်တာလေးကလည်းပိန်ပြီးပြည့်တိတာလေးကလည်းတည်ပြီးပြည့်နေတယ် တေချာဘာဝနာမရညာနဲ့ကိုရှုနေရင်သဘောကျအဲလိုဥရိယဗျာဒါဖြစ်မှုနဲ့ပြမှုကိုသိဒီညာရောက်နေပြီဆိုရင်ယောဂီပုဂ္ဂိုလ်စိတ်တွေစင်ကြယ်နေတဲ့အတွက်ကြောင့်ခန္ဓာကိုယ်မှာလက်ပတ်သွားလာနေတဲ့သွေးတွေကလည်းစင်ကြယ်ကြည်လင်လာအဲလိုကြည်လင်လာတဲ့အခါစိတ်တွေလည်းကြည်လင်ခန္ဓာကိုယ်ရဲ့သွေးတွေလည်းလက်ပတ်နေတာကြည်လင်တော့ အလင်းရောက်နေဖြစ်ပေါ်လာတယ်ယောဂီပုဂ္ဂိုလ်ဟာရှုမှတ်နေရင်လည်းမိမိစီကိုလင်းရောက်ထိုးထားတယ်လို့ရှေ့မှာလင်းရောက်ထုံးထားတယ်ဒါမှမဟုတ်ကိုယ်ခန္ဓာကိုကိုယ်ပတ်ဝန်းကျင်လင်းပြီးတော့နေတယ်လို့အဲ့ဒီအလင်းရောက်ကြီးထဲမှာကိုယ်ထိုင်နေရတယ်လို့ဒါစိတ်တွေစင်ကြယ်လာတဲ့အတွက်ကြောင့်ဒီမှာလင်းရောက်နေဖြစ်အဲ့တော့လင်းရောက်နေဖြစ်ပြီးတော့ကိုယ်စိတ်ထဲမှာကိုယ် ဒါတွေကိုတကယ်ကိုတရားမြင့်မြတ်ဆုံးတရားပဲလို့လည်းထင်နေတတ်အဲဒီတော့ကိုယ်စိတ်ထဲမှာလင်းရောက်နေဖြစ်နေတဲ့ခါကျတော့ဝမ်းမြောက်ဝမ်းသာတွေဖြစ်ပီတိခန္ဓာကိုယ်ကြီးကလည်းပဲအပေါ်ကိုကြွားပြီးတက်နေတယ်လို့ကျမ်းနဲ့မလွတ်တော့တယ်လို့တရားသာထိုင်ပြီးရှုနေရတယ်ခန္ဓာကိုယ်ကြီးကကျမ်းနဲ့မထီတော့အပေါ်ကိုကြွားပေါ့တယ်ဒါပီတိရဲ့သဘောလေး အဲလိုပွတ်တဲ့နေတော့ဆင်းရဲတွေကဘာမှမထင်ရှားတော့ဘူးလေဟုတ်ကဝေဒနာတွေဆိုတာဘယ်မှမလာတော့အဲဒီချမ်းမှာရှုမှတ်နေရတာကိုယ်ရောစိတ်ရောငြိမ်းအေးပတ္တိတွေဖြစ်နောက်ပြီးတော့လည်းရှုမှတ်ရတာဟာမှတ်စိတ်နဲ့အာယုံနဲ့မြဲပြီးတော့အချိန်တွေအကုန်လုံးကုန်မှမသိတော့ဘူးချမ်းသာနေလိုက်တာ အဲဒီလိုတရားရတာလေးတွေတွေ့တဲ့အခါကလည်းကြတော့ဒီယောဂီပုဂ္ဂိုလ်ဟာတရားတရားတွေထက်သန်လာတရားတရားတွေထက်သန်လာမိမိကိုဒီဆရာတော်ထံမှာပို့ပေးတဲ့ပုဂ္ဂိုလ်ကျေးဇူးတွေတင်းတယ်ဒီတရားစကားကိုတွင်ပေးတဲ့ပုဂ္ဂိုလ်ကျေးဇူးတွေတင်းတယ် တရားစခန်းထဲမှာလူကြတန်းကြတဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းကျေးဇူးတွေတင်းနေဝေယဝဆာတွေဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းကျေးဇူးတွေတင်းနေတယ်ထို့အပြင်ဒီတရားကိုနိလမှန်ကန်စွာသုံးသင်ညွှန်ပြပေးတဲ့ဆရာသမားကိုအထူးကျေးဇူးတင်တယ် ဆိုတော့တရားရဲ့အရာသာတွေကိုကိုယ်တိုင်တွေ့ပြီကိုယ်တိုင်ခံစားနေရအဲ့လိုကိုယ်တိုင်ခံစားပြီးတော့တရားတရားတွေအထက်ပြီးတော့လူကျင်တဲ့စိတ်တွေတန်းကျင်တဲ့စိတ်တွေပြေးကျင်ကန်းကျင်တဲ့စိတ်တွေအတင်းကိုတရားတရားတွေအထက်တာဆရာသမားပုံမှန်လည်းကိုယ်လုံးကကြီးညိုတာတဲ့ပိုးပြီးကြီးညိုလာတန်ဃာတွေပုံမှန်လည်းကိုယ်လုံးကကြီးညိုတာတဲ့ပိုးပြီးကြီးညိုလာ တရားပေါ်မှာလည်းဒီတိုင်းပို့ပြီးယုံကြည်မှုတွေအကောင်းလာရဟရှင်ကိုရောင်မြတ်ကြီးပေါ်မှာလည်းမိမိတို့တရားအမထုတ်ခင်ကကြီးညိုတာထက်စာပေါင်းများစွာပို့ပြီးတော့ကြီးညိုလာတယ်ဒါတရားတရားတွေတင့်တယ်အဲ့ဒီအချိန်မှာတရားတရားတွေတက်နေတဲ့အချိန်မှာအမှတ်တည်ပြည့်နေတယ်ကိုလိုပဲကိုမိသားစုတွေဒီလိုတရားတွေတွေ့စေခြင်းနဲ့ဆန္ဒတွေဖြစ်တယ် ကိုယ့်ကိုကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုမိဘတွေဒီတရားတွေတွေ့စေခြင်းနဲ့ဆန္ဒတွေဖြစ်ကိုယ်နဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေပေါ်မှာဒီတရားတွေဒီတရားရတာတွေကိုတွေ့တယ်လို့ပဲကိုခံစားရတယ်လို့သူတို့လည်းခံစားစေတယ်အဲ့လိုစိတ်တွေဖြစ်ပြီးတော့တရားတရားတွေတက်အဲ့ဒီကကြတော့မရှိမှနိုင်တော့အဲ့ဒီမှာရှေ့ကိုတရားမတိုးတက်ပဲလေဒီနေရာမှာတန့်ပြီးတော့နေတာဒါဘုဒ္ဓကြောင့်သူ့ကိုပုပ္ပကိလေသာလို့ခေါ်တယ် ဝိပဿနာဉာဏ်မျိုးကြောင့်တရားရှေ့ကတိုးတက်တော့အဲ့ဒါကိုကမ္မထာဆရာကောင်းကောင်းနဲ့တွေ့ဖို့လိုအပ်ပါဒီလိုယောဂီကဖြစ်ပြီးပီတိပတ္တိတွေဖြစ်ပြီးတော့ဝမ်းမြောက်ဝမ်းသာတက်ကြွနေတဲ့အချိန်မှာကမ္မထာဆရာကမြောက်ပေးသွားပြီဒီယောဂီမှားနေဖြစ်သွားတယ်ဒါကိုကမ္မထာဆရာကသိပြီးတော့သူ့ရဲ့ဖြစ်ပေါ်နေတဲ့စိတ်ဓာတ်တွေကို ပေးခြင်းရင်ပေးခြင်းတဲ့စိတ်လူခြင်းရင်လူခြင်းတဲ့စိတ်ကြီးညိုရင်ကြီးညိုတဲ့စိတ်ဒါတွေကိုရှုမှတ်ပြီးတော့ပယ်ခံရဒီအလင်းရောင်တွေပီတိတွေပတ္တိတွေဆိုတာဒါတွေဟာတရားမဟုတ်သေးဘူးအဲ့ဒီလင်းရောင်တွေကိုတာယာမနေနဲ့ပီတိပတ္တိတွေတာယာမနေနဲ့ဒါတွေကိုရှုမှတ်ပြီးတော့ပယ်ရမယ်ဆိုပြီးတော့ကမ္မဋ္ဌာန်းဆရာကဒါကိုရှုမှတ်ခိုင်းပြီးတော့ပယ်ခံခံရတယ်ယောဂီပုဂ္ဂိုလ်ဟာဘုရုံးကတဏှာကြီးဆိုတဲ့အချိန်ဟာနာယီကိုပဲစောင့်နေရတယ် ကြာကြီးလို့ထင်အခုကြာကြီးထင်တော့တဏှာကြီးဆိုတာခဏလေးတဏှာကြီးဆိုတာခဏလေးအဲ့လိုတရားတွေကဒီလောက်မှတ်ကောင်းပြီးတော့ကိုယ်စိတ်ရဲ့အေးချမ်းမှုတွေရချမ်းသာမှုတွေရနေတဲ့အခါကျတော့ယောဂီပုဂ္ဂိုလ်ကဒါကိုပဲနိဗ္ဗာန်လို့စိတ်ကထင်နေတတ်တယ်ဒီတရားကိုပဲဒီတိုင်းလေးပဲရချင်နေတယ်ဒီတိုင်းလေးပဲဖြစ်ချင်နေတယ်နောက်ကထိုင်တိုင်းထိုင်တိုင်းဒီလိုပဲဒီတရားရတာတူပြီးပဲခံစားချင်နေတယ်ဆိုတာတရားပေါ်မှာပူပြီးနှစ်သက်တယ် ကိုတွေ့တဲ့တရားပုံမှာကိုတွေ့သိနေတဲ့တရားတွေပုံမှာသဘောကျနှစ်သက်အဲ့ဒါကိုနိကန္တိလို့ခေါ်တယ်နိကန္တိဆိုတာကဒီပုံမှာနှစ်သက်တာယာနေတဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်တရားရှိမတိုးတော့အဲ့ဒီနိကန္တိကိုတာယာမှုနှစ်သက်မှုသဘောကျမှုတွေရှုမှတ်ပြီးတော့ပြဖြောင်းအဲ့ဒီခံမှာလည်းပဲတည်တည်ချာချာကမ္မဋ္ဌာန်းဆရာကသင်ပြပြီးတော့တရားဝိရိယစိုက်ပြီးရှုခိုင်းရတယ် အဲဒီရှုခိုင်းတဲ့အခါကျတော့မှအားလုံးမှာလင်းရောင်ကလည်းပေါ်ပြီးပြောင်းပီတိတွေကလည်းပေါ်ပြီးပြောင်းကိုယ်စိတ်ငြိမ်မှုတွေကလည်းပေါ်ပြီးပြောင်းချမ်းသာမှုတွေကလည်းပေါ်ပြီးပြောင်းဩအားလုံးမှာဖြစ်ပြီးဖြစ်နေတဲ့သဘောကြီးတွေပဲဆိုတာကိုသိလာအဲဒီမှာအဲဒီကနေပြီးတော့ညာပြည့်လာတဲ့အခါကျတော့မှဟိုဘက်မှာညာနေအစင်းစင်းတက်သွားအားလုံးဟိုဘက်မှာညာနေအစင်းစင်းတက်သွားပြီးတော့မှနောက်ဆုံး ဝိပဿနာဉာဏ်အားဖြင့်ပြည့်စုံလာတဲ့အခါကျတော့မှမဉာဏ်လေးဖြစ်တယ်။အဲဒီမှာနောက်ကဘုံဉာဏ်လေးဖြစ်တယ်။အဲဒီမှာနိဗ္ဗာန်ကိုမျက်မှောက်ပြု။အဲဒီကနေမှဘာဖြစ်သွားတာလဲဆိုတာပြန်ပြီးဆင်ញင်တဲ့ပြည့်စုံခဏဉာဏ်အဲဒီဉာဏ်လေးဖြစ်တယ်။ဒီဉာဏ်လေးအားလုံးပြည့်စုံပြီဆိုရင်တော့အရိယာမဉာဏ်နဲ့ဒုက္ခသမုဒယနိရောဓမေကတိပြီးတော့ နိဗ္ဗာန်မျက်မှောက်ပြုပြီးတော့သောတာပတ္တိမေညာပူညာရသောတာပန်ဖြစ်တော်တာပါ။ဒါကြောင့်မို့သောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်အရိယာဖြစ်ခြင်းတဲ့ပုဂ္ဂိုလ်ပယ်လွတ်ခြင်းတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဝိပဿနာဉာဏ်ကစပြီးတော့ဖြစ်အောင်မထူပါပါ။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲမိမိတို့ရှုမှတ်ပွားများအထုတဲ့အခါမှာဒီဝိပဿနာဉာဏ်နဲ့တကယ်ကိုဘုန်းကြီးတို့ဒီမှာမှန်မှန်ကန်ကန်ရှင်းရှင်းလင်းလင်း တင်တင်ရှားရှားသိပြီးတော့ဘုန်းကြီးတို့ကောသရတံပစဉ်အတ္တမောဟတံပစဉ်ပေါ့သေးသေးချာချာရှင်းရှင်းလင်းလင်းမတွေ့မဝေသိလို့ဒီဉာဏ်นี่ဖြစ်ပြီးတော့ဒီဉာဏ်นี่အစဉ်စဉ်ရင့်ကျက်ပြည့်စုံပြီးတော့မဉဏ်ပူဉာဏ်ဖြင့်နိဗ္ဗာန်ကိုဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေ။